ကံကြီး55အငယ်1မှ8အိုဖျားသခင်အကျွန်ုပ်ဆုတောင်းသော စကားကို နားထောင်တော်မူပါအတနာတော်ခံသောအခါရှောင်၍နေတော်မမူပါနှင့် ကြည့်ရှုနားထောင်တော်မူပါရန်သူဤစကားတန်ကြောင့်၎င်း မတရားသောညှင်းဆဲခြင်းကြောင့်၎င်းအကျွန်ုပ်သည်ညှိုးငယ်သောစိတ်နှင့်ညီးတွားမြည်တမ်းလျက်နေရပါ၏ သူတို့သည်ကျွန်ုပ်အပေါ်၌အပြစ်ကိုသက်ရောက်စေ၍ဒေါသစိတ်နှင့်မုန်းကြပါ၏။အကျွန်ုပ်နှလုံးသည်ကိုယ်အထဲမှာတုန်လှုပ်၍သေဘေးကိုကြောက်အားကြီးပါ၏။ကြောက်ရွံ့တုန်လှုပ်ခြင်းသို့ရောက်၍အလွန်ထိတ်လန့်ခြင်း၌မွန်းလျက်ရှိရပါ၏။ငါသည်ချိုးငှက်ကဲ့သို့အတောင်ကိုရပါစေသော။ထိုသို့ရလျှင် အခြားသို့ပြန်သွား၍ငြိမ်ဝပ်လျက်နေလိမ့်မည်။ဝေးစွာသွား၍ တောမှနေရာကျလိမ့်မည်ပြင်းစွာသောမိုးသက်မုန်တိုင်းနှင့်လွတ်ခြင်းငှာအလင်းအမြန်ပြေးလိမ့်မည်ဟု အကျွန်ုပ်စိတ်ရှိပါ၏အငယ်ကူမဆင်ငါအိုထာဝရဖျားသူတို့စကားကိုပပျောက်အောင်ကွဲပြားစေတော်မူပါမြို့တော်တွင်အနိုင်ထက်ပြုခြင်းနှင့်လူယူခြင်းကို အကျွန်ုပ်မြင်ပါပြီမြို့ရိုးပေါ်မှာနေညံ့မပြတ်သူတို့သည်လေကြပါ၏ မြို့ထဲမှာဆိုးညစ်သောအမှုနှင့်နှောက်ယှက်ခြင်းအမှု ရှိကြပါ၏အာရမတရားတို့သည်မြို့အလယ်၌ရှိ၍ညှင်းဆဲခြင်းနှင့်လှည့်စားခြင်းသည်လမ်းတို့၌နေရာကျကြပါ၏ငါကိုကဲ့ရဲ့သောသူသည်ငါရန်သူမဟုတ်ဟုတ်လျင်တီးခံနိုင်၏ငါကိုရံပက်ပြုသောသူသည်ငါကိုမုံသောသူမဟုတ် ဟုတ်လျင်ထိုသူကိုငါရှောင်နိုင်၏ထိုတို့ပြုသောသူသည်တင်ဖြစ်၏ ငါနှင့်ဖက်သောသူငါမိတ်ဆွေငါအတိကျွမ်းဖြစ်၏အချင်းချင်းตายရသောဆွေးနွေးတိုင်ပင်ခြင်းကိုပြုကြပြီဘုရားသခင်၏အိမ်တော်သို့လူအစုဝေးနှင့်အတူတွားကြပြီ သူတို့ကိုတေမင်းဖန်ဆီးပါစေအသက်ရှင်လက်မရဏနိုင်ငံသို့ဆင်းသက်ကြပါစေအကြောင်းမူကားဒုစရိုက်တို့သည် သူတို့နေရာတွင်သူတို့အထဲ၌ရှိကြ၏ အငယ်16မှ21ငါမူကားဖျားသခင်ကိုပတနာပြု၍သာဝရဖျားသည် ကဲတင်တော်မူမည်ညာဦးအချိန်နာနဲ့အချိန်မွန်းတဲ့အချိန်တို့၌ငါသည်ညီးတွမ်းမြည်တမ်း၍ငါ၏အတန်ကိုကြားတော်မူမည်ငါကိုစစ်တိုက်ကြဆင်တွင်ငါအသက်ကိုရွေးနှုတ်၍ချမ်းသာ ပေးတော်မူမည်ငါဘဲ၌နေသောသူအများရှိကြ၏ ရှေးကာလမှစ၍အမြဲစီရင်သောဘုရားသခင်သည်နားထောင်၍သူတို့ကိုနှိမ့်ချတော်မူမည်။သူတို့သည်ပြောင်းလဲခြင်းမရှိသောကြောင့်ဘုရားသခင်ကို မကြောက်မရွံ့ကြ။ထိုသို့သောသူသည် မိတ်ဆွေဖြစ်သောသူကို ပြစ်မှား၍သစ္စာပျက်တတ်၏။သူ၏စကားသည်ထောပတ်ထက်ချောသော်လည်းစစ်တိုက်မည်ဟုအကြံရှိ၏။သူ၏စကားသည်ဆီထက်ပျော့သော်လည်း ထုတ်သောဓာဖြစ်၏အငယ်22မှ23ထမ်းရွက်ရသောဝန်ကိုထာဝရဘုရား၌ချထားလောတင့်ကိုမဆတော်မူမည်ဖြောင့်မတ်သောသူကို အစဉ်အမြဲလှုပ်ရှားစေတော်မမူရာအိုဘုရားသခင် အခြားသောသူတို့ကိုဖြစ်စည်းရာတွင်တဲ့သို့ချတော်မူမည်လူအသက်ကိုတတ်သောသူနှင့်တစ္ဆာပြတ်သောသူတို့သည်မိမိအသက်တာတဝက်ခန့်မျှမရှင်ရကြ အကျွန်ုပ်မူကားကိုယ်တော်၌ခိုလှုံပါမည်